တရားတထိုင်နေနဲ့လည်းရတယ်နော်သဘောပေါက်သွားအဲကမ္မထမ်းပြတဲ့ပုဂ္ဂိုလ်ကပြောလိုက်လို့ရှိရင်ငါဟိုအတိတ်ကသိထားတဲ့အတိဟာကိုဝေးချိတ်ထားလိုက်ပါအခုကစိတ်ကြီးပြင်ပေးမလို့အဲနောက်ကြလဲထိုင်တတ်အောင်စိတ်ကလေးတွေဟာကနဦးစိတ်ကလေးဟာ ကိုလောက်ထားတဲ့တရားတွေလည်းလောက်ထားပေါ့လေနည်းနည်းလေးချထားလိုက်ပေါ့အဲဒီတော့ကနုစိတ်ကလေးကအာနာပါနသတိကိုယူလိုက်ပါဘာကိုယူရမလဲတောနာလေးကိုနာငါသိပါကန္နာလေးကိုနာငါသိပါမျက်စိမိတ်ပါဒါခုသင်္นานပေးတာနော်မျက်စိမိတ်ပြီးတော့အရိယပဋ္ဌာနာတင်းတင်းကြက်ကြက်ကြီးလေးလောက်ရမယ်တရားမျိုးမဟုတ်ဘူးသဘာဝလေး သဘာဝလေးပေးမှာပြင်းပြင်းထန်ထန်ကြီးနဲ့ရှူရမယ်တရားမျိုးမို့သဘာဝပေးမှာစိတ်ကလေးကိုလိုက်ပါအဲဒီတော့မျက်စိမေးပြီးတော့အစ္စတသဏ္ဍာန်ကတွန်းလိုက်တဲ့သဘောလေးဗဟိတကတွန်းဝင်လာတဲ့ကန်လိုက်တဲ့သဘောလေးအဲ့ဒီတွန်းတာလေးကိုသိယုံသိလိုက်ပါကန်တာလေးကိုသိယုံလေးသိလိုက်ပါသိတဲ့သဘောလေးကိုလိုက်ပါအဲ့တော့တွန်းတာလေးသိကန်တာလေးသိတွန်းတာလေးသိကန်တာလေးသိဒီသိပဲလိုက်အောင် ဒီသီးလိုက်လာတော့တော်တော်ကြာကြတော့ကြာကြာထိုင်ပါများလာတော့အခုလာရောက်တဲ့တရားဓမ္မတွေသေဟာနိဆဲဆဲဓာတ်ကြီးလေးပါဓမ္မပါသတ်ပါလိမ့်မယ်ပထဝီကလည်းသတ်လိုက်မယ်အာဘောကလည်းသတ်လိုက်မယ်တေဇောကလည်းသတ်လိုက်မယ်ဝါယောကလည်းသတ်လိုက်မယ်ဓာတ်ကြီးလေးပါကတော့ဓမ္မပါသတ်ပါအဲဒီတော့ဒီဓာတ်ကြီးလေးပါဟာသမထကတော့40ရှိသမထ40ရှိတော့အသင်ကမ္မထနဲ့ အတုပကမ္မထာနဲ့နာမ်ကမ္မထာနဲ့ယုတ်ကမ္မထာနဲ့အဲ့တော့သမထကတော့40ရှိတယ်အတိတ်ကပါလာတဲ့ကံမအခုသမာဓိယူလိုက်တာကတော့ဘာလဲတဲ့သတိယူလိုက်တာအစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့သဘောလေးကိုသိကံလိုက်တဲ့သဘောလေးကိုသိတွန်းတာလေးသိကံတာလေးသိဒီဒီဟာလေးပဲသိတာဘာမှမသိနဲ့မတွေးလည်းမတွေးတော့နဲ့ဘာမှ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 မတူပါဘူးတရားချင်းနဲ့တူသလားတဲ့မတူပါဘူးသမထက40ရှိတယ်နံကမထာကနေပြီးသောတာပန်တည်တယ်ယုတ်ကမထာကနေပြီးသောတာပန်တည်တယ်အသင်ကမထာကနေပြီးသောတာပန်တည်တယ်အဲအရေးကြီးဆုံးအချက်ကဘာလဲတဲ့အတိတ်ကကံပါလာတဲ့တရားကံပါလာလို့လည်းကျင့်ကံမပါရင်ဘယ်တော့မှမကျင့်ဘူးအဲ့တော့အတိတ်ကကမထာပေးမှာအဲ့တော့ အခုရှုနေလိုက်တဲ့အချိန်ကအာနာပါနစတိကိုယူလိုက်တွန်နာလေးသိကာနာလေးသိတွန်နာလေးသိကာနာလေးသိဘာမှမသိနဲ့ဒီတခုတည်းသိတာတော်တော်ကြာကြတော့အသင်ကမ္မထာအတိတ်ကလာတော့အသင်ကမ္မထာကျုပ်လာတဲ့ပုံကိုကြတော့အာယုံနမိတ်ထဲမှာပေါ်လာတယ်ဘယ်လိုပေါ်လာမလဲအသင်နေအသင်ရုပ်တရားတွေဖောက်ပြန်နေတဲ့သဘောတရားတွေပေါ်လာတယ် တိန်တာတွေနေတာတွေရှူတာတွေမဲတာတွေဗရမယောင်တွေညာယောင်တွေရေတွေတော်တွေတောင်တွေသမုတ်တရားပင်လယ်တွေကြောက်ခြင်းသူဘုရားကြီးတွေဒါတွေပေါ်လာတယ်ပေါ်လာပြီဆိုလို့ရှိရင်ပေါ်လာတဲ့ရုပ်ကိုအသေးရုပ်တရားကိုအရှုကံပေါ်လာပြီတဲ့အရှုအာယုမှန်မှမှပြဉ္ညာတမှန်မှပရမပေါ့ ပညာတတ်မှမှန်လို့ရှိရင်ပရမဘယ်တော့မှပေါ့အဲ့ဒီတော့ပညာတတ်မှန်ရမယ်အသိနေပေါ်လာရင်ဘယ်ဟိုစိတ်ကလေးကဘယ်လိုထားရမလဲဘယ်လိုကျူရမလဲဩရုပ်ကိုဖောက်ပြန်တဲ့သဘောပါလားဖောက်ပြန်ပြီးပြက်ပါလားလို့သိနေဝါတယ်နေတယ်ပြူတယ်မဲတယ်လို့မသတ်မှတ်နဲ့သတ်မှတ်လိုက်ရင်ဝေဒနာတဏှာကူသွားလိမ့်မယ်ရုပ်ဤလက္ခဏာကိုဖောက်ပြန်တဲ့သဘောပါလားဖောက်ပြန်ပြီးပြက်ရတဲ့သဘော အဲ့ဒီသဘောလေးကိုရှုလိုက်ဖောက်ပြန်တဲ့သဘောလေးကိုသိတခုပြီးတခုရုပ်တွေကလည်းဖောက်ပြန်နေတာတွေ့တယ်စိတ်နာကပေါ်စိတ်နာကပြက်လိမ့်မယ်နေတာကပေါ်နေတာကပြက်လိမ့်မယ်ဖြူတာကပေါ်ဖြူတာကပြက်လိမ့်မယ်မဲတာကပေါ်မဲတာကပြက်လိမ့်မယ်ကြောက်စင်းသူဘုရားကြီးပေါ်ကြောက်စင်းသူဘုရားကြီးကပြက်လိမ့်မယ်ရေတွေပေါ်တော့ရေတွေပြက်လိမ့်မယ်တော်တွေပေါ်တော့တော်တွေကပြက်လိမ့်မယ်အဲ့ဒီ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 အထိတ်ကအတုပကမ္မထာပေါ်လာခြင်းပေါ်လာမယ်အတုပရှုလာတဲ့ပုဂ္ဂိုလ်ကြတော့အခုပြစ္ဆုတ်ပံကာလအာနာပါနသတိကိုယူလိုက်တဲ့အချိန်ခါအတိတ်ကာလတော့ကပုတ်တာဟွာပြီးရှုထားတဲ့ပုဂ္ဂိုလ်အတုပပฏิကာမနမိတ်ယူထားလို့အခုပြစ္ဆုတ်ပံကာလကြတော့ပฏิကာမနမိတ်ပေါ်လာအာယုန်ထဲမှာပေါ်လာဘယ်လိုပေါ်လာလဲအတိတ်ကကမ္မထာဒါတရားယောဂီတွေ အတိတ်ကကမ္မထာပေါ်လာတော့အယွန်းသူကြီးရှုလာတဲ့ပုံကိုကြတော့အခုကအယွန်းသူကြီးပေါ်လာတယ်လတ်လတ်ဆက်ဆက်ကြီးရှုလာတဲ့ပုံကိုလူသေးကောင်လတ်လတ်ဆက်ဆက်ကြီးရှုလာတဲ့ပုံကိုကြတော့လတ်လတ်ဆက်ဆက်ကြီးပေါ်လာတယ်လောက်တဖွာဖွာရှုလာတဲ့ပုံကလောက်တဖွာဖွာပေါ်လာတယ်ကြီးကနေကထိုးလက်ဓာတွေကဆွဲဆွဲပြီးတော့အဲ့ဒီလိုအတိတ်ကရှုလာတဲ့ပုံကအခုပြစ္ဆုတ်ပံကာလရှုလိုက်တဲ့အခါဒီကမ္မထာပေါ်လာတယ် အဲ့ဒီကမ္မထပေါ်လာတဲ့အချိန်ခါကျတော့မကြောက်ကြနဲ့အတိတ်ကပါလာတဲ့အမှုဝေးကြီးများအဲတချို့ကတော့ဒါတွေပြောနေပြောတာကြာအပြညာတွေပါကွာလို့ဆိုပရမတ်နဲ့ပြညာမပွဲတဲ့ပုံကိုယ်တွေပြောနေပြောတာရှိအဲအတိတ်ကအမှုဝေးကမ္မထာနေပြအတိတ်ကပါလာတဲ့ကာနေပြအဲ့ဒီကာဆိုရင်အဲ့ဒီအတုဘကမ္မထာများပေါ်ရင်ဒီဘွားတဲ့နေမှာမောတော့ဘာကြောင့်လဲတဏှာအရင်ပတ်တဏှာသတ်ပြီသူကအရင်အဲ့ဒီတော့အတိတ်ကပါလာတဲ့ အတုပကမ္မထပေါ်လာလို့ရှိရင်လက်လက်ဆက်ဆက်ကြီးမြင်တဲ့ပုဂ္ဂိုလ်ကကျတော့မပြောက်စီနဲ့တရားကြီးကိုရှုပေတော့သူပြစ္ဆုတ်ပါပေါ်လာပြီးယုံလာပေါ်လာအတိတ်ကရှုလာတဲ့လက်လက်ဆက်ဆက်ကြီးအတုပကမ္မထကိုလက်လက်ဆက်ဆက်ကမ္မထပေါ်လာဒီကမ္မထမပြောက်စီနဲ့ရှုတော့သူ့သဘောကိုကြည့်တော့သူ့သဘောဘယ်လိုဖြစ်တယ်လဲဆိုတာအတုပ၏လက္ခဏာဟာဘယ်လိုဖြစ်တတ်တယ်လဲသူ့သဘောကိုကြည့်ကြည့်လိုက်ပြီဆိုရင်ဒီလက်လက်ဆက်ဆက်ကြီး အတုပအလောင်းကောင်ကြီးဟာစင်းစင်းကြီးသေးနေတဲ့အတုပအလောင်းကောင်ကြီးဟာမျက်စိကြီးတွေကညိုချင်းညိုလာလိမ့်မယ်အသားတွေကကွက်ချင်လဲကွက်လာလိမ့်မယ်မဲကျင်လဲမဲလာလိမ့်မယ်နေကျင်လဲနေလာလိမ့်မယ်သွေးတွေပြည်တွေသွေးပွင့်တွေပြည်ပွင့်သွေးပုတ်ပြည်ပုတ်တွေယိုစီးပြီးတော့မျက်စီတွေကယိုကျခြင်းကြလိမ့်မယ်နှာခေါင်းတွေကယိုကျခြင်းကြလိမ့်မယ်နားတွေကယိုကျခြင်းကြလိမ့်မယ်ဗိုက်ကြီးတွေဖောင်းလာတယ်ဖောင်းလာလိမ့်မယ်အဲ့ဒီသူသဘောကိုသာကြည့်ပြီးတော့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 ဖောက်ပြန်တဲ့သဘောကိုဒီလိုသိလိုက်ပြီဆိုလို့ရှိရင်တလောကလုံးဟာပြဲဧကောဓမောတစ်ခုတည်းတည်အောင်ရှုသူကယုတ်ကမ္မထာဆိုတော့အသိယုတ်ကမ္မထာဆိုတော့ဖောက်ပြန်တဲ့လက္ခဏာကိုရှုတာပရမတ်ကိုအာယုပြုတာပညာကိုအာယုပြုတာမဟုတ်ဘူးဖောက်ပြန်တဲ့သဘောတရားကိုမြင်အောင်ကြည့်ဖောက်ပြန်ပြီးတစ်ခုပြီးတစ်ခုဖြစ်လိုက်ပြလိုက်ဆိုတော့ဖောက်ပြန်နေတာအဲ့ဒီဖောက်ပြန်တဲ့သဘောတရားကိုဒါကိုသိတာဒါကပါလေအသိကမ္မထာယုတ်ကမ္မထာအတုပကမ္မထာကအဆိုင်ခဲကြီးကိုအတုပအလောင်းကောင်းကြီးတွေပေါ်လာတယ် အဲ့ဒီလိုပေါ်လာရင်အသုဘကမ္မထာအကုန်လုံးမြင်တာတရားကြားတာတရားနာတာတရားလို့ဘုရားဟောထားတယ်အကုန်တရားကြီးပဲသဘောပေါက်လို့ရှိရင်ညင်းစရာပြုစရာလည်းမလိုဘူးအဲ့ဒီတော့အသုဘကမ္မထာဆိုတာအလောင်းကောင်းကြီးတွေအယိုးစုကြီးတွေပုတ်တာကြီးတွေပွားတာကြီးတွေဒီလိုပေါ်လာတယ်ပေါ်လာပြီးတော့မကြောက်နဲ့အဲစိတ်ကြောက်ဖြစ်တဲ့ဥပါဒံခန္ဓာတွေအဲ့ဒီတော့ဒီလိုကျွနေပြီဆိုလို့ရှိရင်တလောကလုံးမြင်လာတယ် အသုဘဖြစ်မြင်လာတယ်အဲ့ဒါအသုဘကမ္မထာနာကမ္မထာနဲ့နာကမ္မထာကအစ္စတတဏ္ဏကမဟာဘုတ်တက်ကြီးလေးပါဖောက်ပြန်လာတယ်မဟာဘုတ်တက်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါအခုဒီထဲကဒကာဒကမတွေအခုကျင့်ကြအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်တဲ့ဘုရားကဓာတ်ဟောတယ် ပထဝီဤသဘောတရားအာဘောဤသဘောတရားတေဇောဤသဘောတရားဝါယောဤသဘောတရားသဘောတရားတွေပေါ်လာတယ်ပထဝီဤသဘောတရားကကနဦးဥဆောင်တက်တယ်တက်လာတဲ့ရုပ်ပါပထဝီကဥဆောင်တက်လာရင်ငါတော့ပထဝီသမယ်လို့တစ်ထိပ်ချမှအာဘောဥဆောင်တက်လာရင်အာဘောကသလိမ့်မယ်လို့တစ်ထိပ်ချမှတေဇောဥဆောင်တက်လာရင်တေဇောကသမယ်လို့တစ်ထိပ်ချမှဝါယောဥဆောင်တက်လာလို့ရှင်ဝါယောကသမယ်လို့တစ်ထိပ်ချမှအဲ့တော့ ပထဝီဥဆောင်တက်လာလို့ချင်းအောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဖတာဝေဒနာဖြစ်လာဝေဒနာဖြစ်လာတော့တင်းလာမယ်တောင်းလာမယ်ထုံလာမယ်ဆိုလို့ချင်းပထဝီကတတ်တော့အဲပထဝီတတ်တော့မယ်ဆိုတော့တင်းလာလို့ရှိရင်စိတ်စိတ်ကလေးကပွားပြီးတင်းတယ်လို့သိလိုက်တယ်စိတ်စိတ်ကလေးကတင်းတယ်လို့သိလိုက်လို့ရှိရင်အဲ့ဒီစိတ်ကလေးပြောင်းပြစ်ဟိုမှာဝေဒနာတဏှာခုပေါ်တယ်တင်းတယ်လို့အကုသို့အပယ်လေးပါပွားမဲ့စိတ်ကိုနောက်စိတ်ကလေးကအော် ဖောက်ပြန်ခြင်းရုပ်ဝေဒနာပါလားလို့အဲ့ဒီစိတ်ကလေးပြောင်းသွားဖောက်ပြန်ခြင်းရုပ်ဝေဒနာပဲအဲ့ဒီဝေဒနာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့အဲ့လိုစိတ်ကလေးသိတာအဲ့ဒီစိတ်ကလေးကနေပြီးတော့တင်းတဲ့သဘောကိုမသိနဲ့တင်းတာမသိဘဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာကိုသိလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးစိတ်ကလေးတခါပြန်ပြောင်းလိုက်ဝေဒနာသည်နာမလားစိတ်ကလေးပြောင်းလိုက်ဝေဒနာသည်နာမလားဆိုနာကိုသာသိလိုက် နာဤသဘောဘာလို့တတ်တယ်လဲသူသဘောဟာဘာလို့တတ်တယ်လဲနာဤလက္ခဏာသဘာဝကခံစားပြီးပြက်တယ်အဲ့ဒီခံစားပြီးပြက်တဲ့သဘောလေးကိုသတိလိုက်ခံစားပြီးပြက်တင်နာလေးလည်းခံစားတယ်တောင်းနာလေးလည်းခံစားတယ်ထုံနာလေးလည်းခံစားတယ်တင်းတယ်တောင်းတယ်ထုံတယ်ကျင်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့ဒီလိုမရှုလိုက်ကြနဲ့ဒီလိုရှုလိုက်ပြီဆိုလို့ရှိရင်ဝေဒနာတနာကုနေပြီဝေဒနာမှာဥပါဒံဖြစ်နေပြီ အဲဒီလိုဖြစ်နေပြီဆိုအပယ်မလုပ်ဘူးနာလိုက်တာကြိုက်လိုက်တာထုံလိုက်တာဆိုလေးပဲထောက်ရက်ဆင်းအဲဒီဟာကိုမရှုနဲ့ဝေဒနာပေါ်လာလို့ရှိရင်တင်းတာပေါ်လာရင်တင်းတာကိုမသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒီလိုသိလိုက်ဒီစိတ်ကလေးကိုဖောက်ပြန်ခြင်းဆိုတာကရုပ်ဝေဒနာဆိုတာနာအဲ့ဒီဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်ဒီလိုသိလိုက်ရင်နောက်စိတ်ကလေးကပြောင်းလိုက်ဦး ဝေဒနာသည်နာမလားနာကိုပြောင်းလိုက်နာစိတ်ကိုပြောင်းလိုက်နာစိတ်ပြောင်းပြီးတော့နာဤလက္ခဏာသဘာဝနာဤလက္ခဏာသူ့သဘောကဘာလို့တတ်တယ်လဲရုပ်ဝေဒနာသူကခံစားပြီးပြက်တတ်တယ်ခံစားပြီးပြက်တဲ့သဘောသာရှိတယ်အဲ့ဒီခံစားပြီးဘာပဲပေါ်ပေါ်ရုပ်ဝေဒနာပေါ်လာလို့ချင်းခံစားတာနာကိုသာသိလိုက်အကြောင်းကိုသာပြလိုက်ခံစားပြီးပြက်တဲ့သဘောသာသိဒေနာလေးလည်းခံစားတယ်ခံစားပြီးပြက်တဲ့သဘော တောင်းတာဒီနဲ့ခံစားလိမ့်မယ်ခံစားပြီးပြက်လိမ့်မယ်ထုံတာဒီနဲ့ခံစားပြီးပြက်လိမ့်မယ်အောင့်တာဒီနဲ့ခံစားပြီးပြက်လိမ့်မယ်ကြက်တာဒီနဲ့ခံစားပြီးပြက်လိမ့်မယ်ပူတာဒီနဲ့ခံစားပြီးပြက်လိမ့်မယ်အီတာဒီနဲ့ခံစားပြီးပြက်လိမ့်မယ်လှုပ်တာဒီနဲ့ခံစားပြီးပြက်လိမ့်မယ်ဒေါနာဒီနဲ့ခံစားပြီးပြက်လိမ့်မယ်အဲ့ဒီလိုခံစားပြီးပြက်တာပြက်တာကိုဒါမှသိလိုက်ပါအဲ့ဒီကြောင့်မှအတိလေးခံစားပြီးပြက်တယ်အတိလေးဖုံးပေါ်တယ်အဲ့ဒါနာကမ္မထာမဲ့အဲယုတ်ကမ္မထာနဲ့ အထင်ကမ္မထာနဲ့နာကမ္မထာနဲ့အတုဝကမ္မထာနဲ့သမထက40ရှိတယ်အတိတ်ကကိုရှုလာတဲ့ကမ္မထာမဲ့ပေါ်လာလိမ့်မယ်အဲဒီတော့တဏှီအားတဲ့နဲ့ပြေးလို့မရဘူးဗျာနှာတလက်ထဲနဲ့ဆေးပေါ်လို့မရဘူးဗျာဘာကြောင့်လဲတဲ့ပုဂ္ဂိုလ်အလိုက်ဇလိုက်အလိုက်ယောဂီအလိုက်ပြေးရတဲ့တရားတွေဘာကြောင့်လဲတဲ့အတိတ်ကာလတော့နာကမ္မတာရှုတဲ့ပုဂ္ဂိုလ်ပါတယ်အတိတ်ကာလတော့ငါ အစေကမ္မထာရှုတဲ့ပုဂ္ဂိုလ်ပါတယ်အတိတ်ကာလတုန်းကအတုပါကမ္မထာရှုလာတဲ့ပုဂ္ဂိုလ်ပါတယ်အဲသူကမ္မထာနဲ့သူပေးရအဲ့ဒါကြောင့်မလို့အစေဘောမှာလည်းဒိဋ္ဌိပြုတ်အောင်အဲဝေဒနာဘောမှာလည်းဒိဋ္ဌိပြုတ်အောင်နာမ်ဘောမှာလည်းဒိဋ္ဌိပြုတ်အောင်အဲ့တော့တရားထိုင်တဲ့ပုဂ္ဂိုလ်ကအရေးကြီးဆုံးချက်ကဘာလဲတဲ့ထိုင်နေတဲ့အပယ်တော့အောင်ကြိုးစားကြသရဝရိယတတိသမာဓိပညာဘုံ၅ပါးရှိရတယ် လုံးလေခြေလပါကြီးနဲ့သရာဘဝရိယဘဝတတိဘဝသမာဓိဘဝပညာဘဝဆိုတာဒါစာတွေကပြောပြီးလုံးလေခြေလပါကြီးပြောလို့မရဘူးသရာစိတ်ဝရိယစိတ်တတိစိတ်သမာဓိစိတ်ပညာစိတ်အဲ့ဒီစိတ်တွေကိုသိမှာသရာစိတ်ဆိုတာပဲဟာလေတဲ့ငါဆရာကမ္မထမ်းပြတဲ့ဆရာခိုင်းတဲ့ငါလုံးအယုတ်ကြည်ကြည်အေကန့်ခါလူသေးရသေးမသေးတရားရဒီစိတ်ကိုဒီလိုထားရအဲ့ဒီလိုထားလိုက်ပြီဆိုဆရာပြောတဲ့ပုံကနေပြီးတော့ဒီလိုလိုက် ဒီလိုသိလားဆိုတဲ့ဥစ္စာဆရာခိုင်းတိုင်းငါလုံးမယ်ဆရာပြောတိုင်းငါလုံးမယ်သိကြလဲသိပြီတော့အယိုးကြည်ကြည်အေးခါလူသေးသေးမသေးတရားရဒီစိတ်ထားလိုက်ရင်အဲ့ဒါသရာစိတ်ပဲသရာစိတ်ဆိုတာအဲ့ဒါအဲ့ဒီစိတ်မထတော့ဘူးသေခြင်းလဲသေရောဆိုတဲ့ဥစ္စာငါဆရာခိုင်းနဲ့လုပ်တော့ပဲဒါကြောင့်မလို့တထိုင်နဲ့နဲ့လဲအပေတကားပိတ်ပါလိမ့်မယ်တရားဓမ္မများသရာရှိတယ် သရာရှိရင်ဒီမဲ့ဖယားရတဲ့သစ္စာလေးပါးရတယ်အဲသရာမရှိရင်နားလိုက်တာတော်မယ်ဆိုလို့ရှိရင်တော့အဲမရပါဘူးသေသေကနိဆက်ဆက်နားလိုက်တာတော်မယ်လို့ရပါလားမရပါဘူးတထိုင်နဲ့နဲ့အပေတကားပိတ်သွားပြီးတော့တကားတဲ့ခဏသေးကြတယ်ကျင်းတဲ့ပုဂ္ဂိုလ်ဟာအခုကခဏသေးကြည့်ခိုင်းတာအလေးအကျင့်လုပ်ပြီးတော့အခုကတည်းကဝစီပေါ်ဝင်ရသေတတ်ဖို့ကအလေးအကျင့်လုပ်နေရတယ်ဒီလိုမှသေမကြည့်တဲ့ပုဂ္ဂိုလ်မှန်သမျှကတော့လူ၁၀သိန်းသေလူတယောက်မှဖြစ်ဘူးဘာကြောင့်လဲတဲ့ ငါတတ်မှာကြီးပဲဝေဒနာတစ်ခုပေါ်လာရင်နာရီတာခိုက်တာပူဝိတာလူစိတ်သေမှာကြီးပဲဒီလိုလူစိတ်သေမဲ့ပုံကူမှန်သမျှကတော့လူဆယ်သိန်းစီလူတယောက်အောင်ဖြစ်ဘူးဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိကြီးဖြစ်နေဝေဒနာတဏှာခုကုန်အဲ့ဒါကြောင့်မလို့ဒကာဒကမများကျင့်ညာအတုတဲ့ယောဂီပုဂ္ဂိုလ်ဒီသရာအေးကြီးပါလေသရာဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားရမယ်သရာစိတ်ကဘယ်ဟာလဲတဲ့ငါဆရာခိုင်းနိုင်တော့မယ် အယုတ်ကြည်ကြည်အရင်ခန့်ကလူသေးရသေးမသေးတရားရဒီစိတ်ကသရာစိတ်ဝရိယဆိုတဲ့စိတ်ကဘာလဲတဲ့ကဘာလာသန့်တည့်တဲ့ကနံလေးကအပြင်ဘက်ထွက်ပြီးတော့အာယုံကအာယုံ၆ကိုထိုက်ပြီးတော့ဒုက္ခဝေဒနာကြီးခံစားခံစားတော့ဒီစိတ်ကလေးကမထွက်ရအောင်ဟာကိုဝရိယသာမထွက်နဲ့ဖွဲ့သွားပြန်ဖွဲ့သွင်းဒီဝရိယစိတ်ဆိုတာအဲ့ဒါနံလေးအပြင်ဘက်ထွက်မှာသူဝရိယစိတ်ဆိုတာအဲ့ဒါသရာဘောဝရိယဘောတတိဘောသမာဓိဘောပညာဘောဆိုတာ စာတဲ့ကလို့လုံးချဲလက်ဖာကြီးပြောလို့မရဘူးစိတ်ကိုပြောအဲဘုရားကစိတ်ပဲဟောတယ်သရာစိတ်ကပဲစိတ်လဲဝရိယစိတ်ကပဲတဲ့ဝရိယစိတ်ဆိုတာနာလေးအပြင်ဘက်ထွက်မှာဆိုလို့စိတ်သိစောက်ရှောက်ပြီးတော့အပြင်ဘက်မထွက်အောင်ထားတဲ့စိတ်ကအဲ့ဒါဝရိယစိတ်နာကိုထိမ့်သိစောက်ရှောက်ပြီးတော့မထွက်အောင်ထားအဲ့ဒါဝရိယစိတ်တတိဆိုတာဘယ်ဟာလဲသရာစိတ်ဝရိယစိတ်တတိစိတ်တတိဆိုတာဘာလဲရုပ်ဝေဒနာဖောက်ပြန်လာတယ်ဖောက်ပြန်လာတဲ့ဥစ္စာကို တတိဆိုတာအမြဲတမ်းထားရတင်းတာပေါ်တော့တင်းတယ်လို့သွားမသိနိုင်တင်းတယ်လို့မသိဘဲနဲ့ဝေဒနာသည်ရုပ်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိရအောင်ဝေဒနာသည်နာမလားဆိုပြီးတော့အဲ့လိုသိရအောင်အဲ့ဒါပါလဲတတိနဲ့ထားရအောင်ဝေဒနာတစ်ခုပေါ်လာနာကိုသာသိရအောင်နာကိုမသိဘဲနဲ့တင်းတယ်တောက်တယ်ထုံတယ်ကျင်းတယ်လို့ဒီလိုသွားမသိနဲ့ဒီလိုသွားသိလဲလို့ရှင်ဘာထူးသိလဲအတိတ်ကအသိပေါ့အလေးအကျင့်ဟိုအတိတ်ကစိတ်ကိုပြောင်းနေတာဟုတ် အတိတ်ကတော့ကတင်းတာပေါ်တင်းတာသိတောက်တာပေါ်တောက်တာသိထုံတာပေါ်ထုံတာသိအခုပြစ္ဆုတ်ပံဝေဒနာတစ်ခုပေါ်လာတယ်ဝေဒနာဒီနာမလားလို့ဒီမသိနဲ့သိခင်းပြောင်းလာတင်းနဲ့တောက်နဲ့ထုံတယ်လို့ဒီလိုမသိနဲ့တတိနဲ့အမြဲတမ်းထားဓာတ်ကြီးလေးပါဖောက်ပြန်လာတော့တင်းနဲ့တောက်နဲ့ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်စုပ်တယ်ရွာတယ်ဒီလိုသိလိုက်မှသို့လို့ဝေဒနာပါလားဝေဒနာဒီနာပါလားဆိုနာသိကိုသိထားလိုက်နာကိုသိထားအဲ့ဒါပါလဲသရာဘော ဝရိယဘုံတတိဘုံတဲ့တတိထားတာပါလေတဲ့အကုသိုလ်စိတ်မဖြစ်အောင်ကုသိုလ်စိတ်ဖြစ်နေအောင်အဲ့ဒါတတိသရာစိတ်ဝရိယစိတ်တတိစိတ်သမာဓိဘုံတဲ့သမာဓိဆိုတာပါလေစိတ်ကလေးမပြောင်းမလွယ်ပဲနဲ့ဝေဒနာကိုနံတခုတည်းသိထားတာအဲ့ဒါမပြောင်းလွယ်တော့အဲ့ဒါသမာဓိသမာဓိကနေပြီးတော့ပညာဘုံတဲ့နာဤသဘောဘာလောက်တာလဲခံစားပြီးပြက်တယ်လို့အဲ့ဒီလိုနာဤလက္ခဏာသဘာဝ သဘောတရားခံစားပြီးပြက်တယ်လို့ဒီလိုသိလိုက်တဲ့စိတ်ကဘာလဲတဲ့ပညာပဲအဲ့ဒါအဲ့ဒါဘာလဲဝိပဿနာယောဂီပုဂ္ဂိုလ်တွေဒီလိုစိတ်တွေကိုသိပါမှာဒီလိုစိတ်တွေမှမသိလို့ရှိလို့ရှိရင်တော့ဝေးပါသေးဗျာအပေလို့ဟုတ်အဲ့တော့ကြိုးစားပြီးတော့သရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဒီဘုံ၅ပါးမှလက်ကင်မထားလို့ရှိရဲ့ဖရားလည်းဒီအလုပ်လုပ်သွားတာပဲ ဘုရားရှင်ကိုတော်မြတ်ကြီးကအယုတ်ကြည်ကြည်ကြီးခန်းခန်းအခုကျင့်တဲ့ကျင့်ညာအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကဘုရားအလုပ်လုပ်နေတာဘုရားသမီးတွေပါဗျာဘုရားအလုပ်လုပ်မှဘုရားသမီးကြဘုရားအလုပ်မလုပ်လို့သမထဝိပဿနာမှမကျင့်မကြမှာအထုတ်ရင်ဘုရားသမီးဖြစ်ပါ့မလားဘုရားသားဖြစ်ပါ့ဘုရားသားဘုရားအလုပ်လုပ်တာဘုရားသမီးဘုရားသားအဲ့ဒီဘုရားသားဘုရားသမီးကဘုရားအလုပ်လုပ်တယ်အဲ့တော့ကြိုးစားပြီးတော့ဘုရားသမီးကြီးဘုရားသားကြီးဖြစ်လို့အဲ အတိတ်ကလည်းကျင့်လာလို့အခုလည်းကျင့်လာအတိတ်ကမှမကျင့်လို့ရှင်အခုလည်းမကျင့်ဘူးဘယ်တော့မှမကျင့်ဘူးသူများကျင့်တာတော့ကြည့်ရည်သေးအဲ့တော့ဘာပဲညာပဲတော့အတင်းပြောပြီးအဲ့တော့အတိတ်ကပါလာတဲ့ကမ္မထာမှာပဲလို့ဒါကြောင့်မလို့ကမ္မကြီးကြီးသရဝရိယသတိသမာဓိပညာဘုံငါးပါးနဲ့ကင်ထားကြမယ်ဆိုရင်ဖရာရထားတဲ့သစ္စာလေးပါသောတာပန်သစ္စာတွေသရဂံသစ္စာတွေအနာဂံသစ္စာတွေ အရတ္တမေအရတ္တဘောရတဲ့သစ္စာလေးအဲ့ဒီသစ္စာလေးပါးရမှာအဲသောတာပန်ဆိုတဲ့သစ္စာတစ်ပါးပဲရှိသေးတယ်သရဂံဆိုတဲ့သစ္စာတစ်ပါးတော့နှစ်ပါးအရတ္တမေအရတ္တဘောကြတဲ့သစ္စာလေးပါးဘုရားကသစ္စာလေးပါးလို့ပြောတယ်သစ္စာဆိုတာအစစ်စစ်အဲနာငုံမြင်အဲနာငုံမြင်တဲ့သစ္စာယုတ်ကိုမြင်တဲ့သစ္စာအာယုံကိုမြင်တဲ့သစ္စာသစ္စာအစစ်စစ်မြင်သွားတာအဲ့တော့အရေးကြီးဆုံးအချက်က သရာအရေးကြီးတယ်နားလိုက်တာလို့များတော့လှမ်းမြမပြစ်ကြနဲ့ဗျာသရာဘုဝရိယဘုတတိကိုသမာဓိကိုပညာဘုတထိုင်နဲ့အပေလေးပါလွတ်ပြောက်အောင်ပါကိုကြိုးစားပြီးလုပ်ကြပါလို့အဲဦးစင်ကလည်းတရားတော်ကလည်းနောက်ပိတ်ဆုံးသာသနာမို့လို့အဲအရိယာတွေဖြစ်ပြီးတော့အဲအပေတကားပိတ်ပြီးတော့နတ်ကြီး၆တသုသာနဲ့ပုဂ္ဂိုလ်ပါမယ်ဇမ20ဦးသုသာနဲ့ပုဂ္ဂိုလ်ပါမယ် နိဗ္ဗာန်ကိုဒါရိုက်သွားတဲ့ပုဂ္ဂိုလ်ပါပဲအခုသာသနာကြီးမိတဲ့အချိန်ကတချို့ကတော့ဒီချိန်ဒီခါမှာသောတာပန်ဖြစ်ပါမလားသရဂံဖြစ်ပါမလားအနာဂံဖြစ်ပါမလားမသိတဲ့ပုဂ္ဂိုလ်အန္တာပုရုဇဉ်တွေပြောလေပြောတာရှိတယ်အဲ့ဒီတော့အခုဘုရားသာသနာကြီးနောက်ပိတ်ဆုံးသာသနာကြီးဝိမု ക്തി ကေအနတ္တသာသနာနောက်ပိတ်ဆုံးသာသနာတပတ်ပြန်လှည့်လာပြီးပညာအားထုတ်တဲ့ ယောဂီပုဂ္ဂိုလ်မှန်သမျှတက္ကမလည်းသောတာပန်တည်မယ်အနာဂံတည်မယ်သရဂံတည်မယ်အရတ္တမယ်အရတ္တဖို့ရမယ်တက္ကမကြီးတွေလည်းရမှာတက္ကကြီးကလည်းလုံးရင်ရမယ်တက္ကမကြီးကလည်းလုံးရင်ရကြမယ်မလုတ်တဲ့ပုဂ္ဂိုလ်ကတော့ဘာတော့မှမရဘူးအဲ့ဒီတော့လုတ်တဲ့ပုဂ္ဂိုလ်မှန်သမျှကတော့သောတာပန်လောင်းနေသရဂံလောင်းနေ အနာဂံလောင်းနေအရတမေအရတဖို့ယဟန္တာလောင်းနေဖြစ်ကြလိမ့်မယ်ကြိုးစားရမကြိုးစားပဲကတော့ရဖို့မရဘူးဗျအဲဘုရားသမီးတွေကြိုးစားကြဒီအလုပ်လုပ်တာဆိုတာဘုရားသမီးမှလုပ်တာဘုရားသားမှလုပ်တာဒီအလုပ်မလုပ်ဘူးဆိုဘုရားသမီးဘုရားသားမဟုတ်ပါဘူးဗျာဟုတ်တယ်ဆိုတော့မနေ့၅ပါးည၅ပါးဓမ္မဒါသီလဓမ္မဒါတွေနဲ့နေလို့ဒါဘုရားသမီးမဟုတ်ဘူးဘုရားသားမဟုတ်ဘူးဘုရားသားဘုရားသမီးကလုပ်မှရ အမြဲတမ်းထားမရှိဘဲနဲ့ဒီလိုဟိုလိုလိုဒီလိုဟိုရောက်ရောက်ဒီရောက်ဖောက်ရောက်ရောက်ကျက်ရောက်တော့မလုပ်နဲ့လေးပဲတောက်ပြီးရက်လာသင်ရမယ်လားမလို့ဒီဟာဒီလည်းလည်းအားကိုးကြရမယ်အဲဒီတော့အားကိုးရအောင်လုပ်ထားကြတရားဓမ္မများအဲအခုအားကိုးယူတာပဲဒီကလေးပြင်ပေးတာပဲဝေဒနာပြင်းပြင်းပြင်းလေးရှူသွားဝေဒနာကိုနာတယ်လို့တော့မသိနိုင်နာတယ်လို့သိရင်ဝေဒနာကိုမခံစားခြင်းနဲ့ဒေါသဖြစ်သွားအဲဒီဒေါသစိတ်နဲ့ချုပ်လိုက်ပြီးဆိုရင်ငရဲသွားတယ် နားလိုက်တာကန့်ကြည့်လိုက်ပြီဆိုရင်လောဘစိတ်နဲ့ချုပ်ပြီလောဘစိတ်နဲ့ချုပ်လိုက်ပြီဆိုရင်အပေလေးပါသိပြီးတော့ပိတ်တာတော့ဖြစ်တော့မှာပါအဲ့ဒီတော့ကြိုးစားပြီးတော့ဝေဒနာတစ်ခုပေါ်လာရင်လှမ်းမြမဖြစ်နိုင်နဲ့မတော်နဲ့တော့အဲတထိုင်နဲ့လွတ်မြောက်သွားအောင်နာခန္ဓာဆုံးသွားအောင်ဝေဒနာခန္ဓာချုပ်သွားအောင်လိုက်ပါအဲဝေဒနာတစ်ခုပေါ်လာရင်ဝေဒနာခန္ဓာဖြစ်လာပြီဝေဒနာခန္ဓာဖြစ်လာတော့သင်ညာမပေးနဲ့သင်ညာခန္ဓာမပေးနဲ့ နားလိုက်တာကက်လိုက်တာပူလိုက်တာအေးလိုက်တာလို့သင်ညာမပေးနဲ့ဟောသင်္ခါရခန္ဓာဖြစ်ကုန်အဲဒီတော့ဒီစိတ်တွေမဖြစ်အောင်ပါကိုစူးစမ်းပြီးတော့ဒကာဒကမပြအာနာပါနသတိကိုဝေဒနာခံစားရင်ပြင်းပြင်းလေးရှုပါအဲပြင်းဝေဒနာပြင်းမှပြင်းပြင်းလေးရှုပါသမာဓိနဲ့ပညာနဲ့ချိန်ရှော့မပေးနဲ့အဲဒီတက်ကြီးလေးပါဟာတဘာဘာကသတ်မယ် တဘာဝတမိဆိုလို့ရှိရင်ဒကမာကြီးတွေပထဝီဓာတ်တစ်ပါးကိုအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်ပါအတိလေးဆုံးသွားပြီဆိုလို့ရှိရင်အော်ငါသိရင်ဒီရုပ်နဲ့ဒီနာဒီလိုပဲဖြစ်ပြီဒီလိုပဲပြည့်ရမှာပါလားငါအခုကခဏသိကြည့်တာပါလားဒီလိုသိသိရင်ငါပဲလို့ထားပြီမလဲစိတ်ကလေးကအော်ဝေဒနာဒီနာမယ်အကြောင်းကိုငါသတ်ရပါပါလားအကျိုးကိုမသတ်ဘဲနဲ့အကြောင်းငါသတ်ရမယ်တရားပါလား ဖယားကအကြောင်းနဲ့အကျိုးအကြောင်းကိုသတ်မှအကျိုးရမယ်တဲ့အဲ့ဒီတော့နာတယ်ကြိုက်တယ်ထုံတယ်များတော့သွားပြီးတော့မရှုလိုက်ကြဘူးနာတယ်ကြိုက်တယ်ထုံတယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဒါရှုလိုက်ပြီဆိုရင်အကျိုးတရားအကျိုးတရားကြီးအဲအကျိုးတရားဆိုတာဘာလဲပူတယ်ကြိုက်တယ်ထုံတယ်ရှုတယ်အကြောင်းကိုသတ်လိုက်ဝေဒနာပါလားဝေဒနာဒီနာမပါနာဤသောဘာလို့ကြလဲခါသားပြီးဖြစ်နေပါပါဒီလိုဒီအဲ ဝေဒနာတစ်ခုပေါ်လာရင်ပြင်းတယ်တောက်တယ်လို့မသိပဲနဲ့ဝေဒနာသည်နာနာသိလိုက်နာဤသဘောဟူလာသိအဲ့ဒီလိုသိလိုက်ပြီဆိုရင်ဒကာရမများဝေဒနာတစ်ခုပေါ်လာလို့နာဤလက္ခဏာသဘာဝခံစားပြီးပြည့်တဲ့သဘောကိုသိလိုက်ပြီဆိုလို့ရှိရင်သဘိသုလွတ်တယ်သဘိသုလွတ်တယ်နာရာကြီးစီလို့ကတော့၄ဘက်ထောင်ရက်ဆင်းရမယ်ဒါမှမိုးကြောခိုင်းရမယ်မှအဲ့ဒီတော့နာရာမသိပဲနဲ့ကြိုက်တယ်လို့မသိပဲနဲ့ ပူတယ်အေးတယ်လှုပ်တယ်ကြွတယ်ရားတယ်ဒါဒီမသိပဲနဲ့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာသည်နာမ်ပါလားလို့နာမ်ကိုသာသိလိုက်နာမ်သိလိုက်ပါနဲ့နာမ်ကိုသိလိုက်မှအကြောင်းသာတင်းတယ်တောင်းတယ်သိလိုက်ရင်အကျိုးတရားအကျိုးသာအကျိုးသာလိုက်လို့ရှိရင်နောက်ထပ်တစ်ခါအကြောင်းကလာလေဦးမယ်အဲ့တော့အကြောင်းသာလိုက်မှအကျိုးရသွားမယ်ပူတယ်ကြိုက်တယ်ထုံတယ်ဆိုတဲ့အကျိုးတရားတွေရကုန် နာလာသိလိုက်ကြတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်အောက်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့ဒီလိုမသိနဲ့ဒီလိုသိလိုက်ပြီဆိုရင်ဝေဒနာတဏှာကုန်နေပြီသေဟာနိဆယ်တဲ့ဒီလိုမှအလေးအကျင့်လုပ်မထားကြရင်နားလိုက်တာကြိုက်လိုက်တာဆရာဝင်လည်းအားကိုးလိုက်ပြီဒီယုံနဲ့သူသဘောနဲ့သူပြက်နေတာဒကမာကြီးတွေဒကာကြီးတွေမဟုတ်ဘူးအဲ့ဒါအသေးတတ်ဖို့ဟာကို ကြိုးစားပြီးတော့ဒီမှာအခုကတည်းကခဏသေးကြည့်တခိုင်းတာသေတတ်ဖို့လုပ်တာတရားနှလုံးကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်ကဘာလို့ကျင့်တယ်လဲအသေးကျင့်တယ်အသေးကျင့်တယ်လို့ပြောနောက်ကိုအသေးကျင့်တာဟေးတို့တော့ဘာကြောင့်လဲတော်တော်ကြာလဲသေရမယ်အခုလဲသေကြည့်တယ်အခုသေကြည့်တယ်နောက်လဲသေတတ်ဖို့စိတ်ကလေးထားရဖို့သေကန်းကြီးချက်ချက်ဘယ်လိုစိတ်ကလေးထားသေးမလဲဂရိဘယ်လိုယူထားမလဲနာရာကြီးကိုဂရုဂရိယူထားမလား ဒါနတွေကိုဂရိယူထားမလားသီလတွေစောက်ပြီးလို့ဂရိယူထားမလားဂရိယူထားမလဲဘုရားကစိတ်ပဲဟောတယ်လက်ပြေသွားတဲ့စိတ်ရှိတယ်အပယ်လေးပါးဆင်းတဲ့စိတ်ရှိတယ်မြမ20သွားတဲ့စိတ်ရှိတယ်နိဗ္ဗာန်ကိုသွားတဲ့စိတ်ရှိတယ်ဒီစိတ်တွေကိုဂရိမြဲအောင်ဝိဇ္ဇာညာပညာဖြစ်ပြီးတော့သိထားမှာဒါမှအပေလို့အနှုတ်မဟုတ်လို့ရှိရင်သင်ညာသိလို့ကတော့အမလီမရပါဗျာ အဲ့ဒီတော့ကြိုးစားပြီးတော့သာရာကြီးပြီးတဲ့အချိန်ခါသရာဝရိယတတိသမာဓိပညာဘုံငါးပါးတက်ကင်ထားပြီးကြိုးစားပြီးတော့အထောက်ကြပါလို့အသိပေးပါလေဗျာဒကာဒကမာပြရဖို့ဟာကိုအပင်မခံပြီးတော့တခါတည်းကိုအဲစိတ်တွေကိုပြင်ပေးနေတာတထိုင်နဲ့လွတ်ဖို့ဟာကိုနောက်နဲ့သေတတ်ဖို့ဟာကိုဒီလိုပြင်ပေးနေတာဒကမာကြီးတို့အခုကနောက်ပိတ်ဆုံးသာသနာမြန်မြန်ရအောင်စိတ်ကလေးတွေအပင်မခံပြီးတော့သေဃာတိဆက်ဆက်ဘယ်စိတ်ထားလိုက်အဲဒီစိတ်နဲ့ထားရင်အပယ်သွားလိမ့်မယ် အဲသင်္ဃာတိဆဲဆဲကြပြီဆိုရင်အဲဓာတ်ကြီးလေးပါဖောက်ပြန်လာလို့ရှိရင်ပထဝီဓာတ်ဆိုတာတင်တယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ကြိုက်တယ်တင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်းလိုက်တာငါတော့မေးခိုင်းလာပြီငါတော့သိရတော့မှာပဲဆိုရင်အဲဆေးမကူနဲ့ဆေးမကူနဲ့တော့အဲဘယ်သွားမလဲအပေလေးပါဆင်းတော့မယ်ဘာကြောင့်လဲဆိုဝေဒနာတဏှာကုန်နေပြီရုပ်ဆွဲနာဆွဲဆွဲနေပြီအယူမှမှမှာသွားပြီဒိဋ္ဌိဖြစ်သွားပြီမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိကြီးကနေပြီးအပေပိုးတော့မယ်နားလိုက်တာဆိုတဲ့ကသွားပြီ ကိုင်းလိုက်ခါသူတွေကသွားပြီးမင်းကြီးခိုင်လာပြီးသူတွေကသွားပြီးသေရမှလည်းကြောက်လာပြီးအဲဒီလိုစိတ်တွေဖြစ်လာတဲ့သူတွေကသွားတော်မယ်နားတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင်းတယ်ပူတယ်အိတ်တယ်လှုပ်တယ်ရွတယ်ဒီလိုမသိကြနဲ့ပေါ်လာလို့ရှင်တာကြီးလေးပါဖောက်ပြန်လာပြီဆိုရင်ဩဝေဒနာပါလားဝေဒနာဒီနာမလားနာဤသဘောသူသဘောဘာလို့တတ်တယ်လဲခံစားပြီးပြက်တယ်သဘော ဘယ်လိုခံစားနေကြလဲဆိုတော့သူသဘောကိုလိုက်လိုက်ကြဘယ်လိုလိုက်မလဲတင်းနာတွေလည်းခံစားလိုက်မယ်တောက်နာတွေလည်းခံစားလိုက်လိမ့်မယ်ထုံနာလည်းခံစားလိုက်လိမ့်မယ်ပူတာလည်းခံစားမယ်အေးတာလည်းခံစားမယ်ကြက်လာတာလည်းခံစားမယ်လှုပ်တာလည်းခံစားမယ်ရွတာလေးလည်းခံစားလိုက်မယ်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်အဲ့လိုခံစားပြီးပြက်နေတယ်အဲ့ဒီခံစားပြီးပြက်တဲ့သဘောတရားလေးကိုသိနေနာဤလက္ခဏာပိုင်းနေပြီ အဲဒီနာဤလက္ခဏာမှမပိုင်ပဲနဲ့နာလိုက်တာကြိုက်လိုက်တာလှမ်းပြလိုက်ပြီဆိုလို့ရှိရင်အပွားရောအဲကျိုးသားလုံးကြဓကမာကြီးတွေဒါအတိပေးနေတာအဲအပွားစိတ်တစားသေးုံပွဲနေတာစိတ်ကြီးပြင်ပေးနေတာအဲသေတတ်ဖို့ကအခုကအလေးအကျင့်လောက်ခိုင်းတာအဲသေဃာတိစေဒီရောက်တော့လာလိမ့်မယ်ဓကမာကြီးတို့အတိတ်ကသိဒကာကြီးတို့အတိတ်ကသိထားတဲ့စိတ်က တင်းတယ်လို့သိတဲ့စိတ်တောင့်တယ်လို့သိတဲ့စိတ်ထုံတယ်လို့သိတဲ့စိတ်အောင့်တယ်လို့သိတဲ့စိတ်ကြိုက်တယ်လို့သိတဲ့စိတ်ကြက်တယ်လို့သိတဲ့စိတ်ပူတယ်လို့သိတဲ့စိတ်လှုပ်တယ်လို့သိတဲ့စိတ်ကြည်တယ်လို့သိတဲ့စိတ်အဲ့ဒီစိတ်တွေဖြစ်မှာတို့လို့အဲ့ဒီစိတ်တွေဖြစ်မှာတို့လို့အခုဝေဒနာဒီနာမလားလို့အဲဝေဒနာကိုသိလိုက်ကြတင်းတယ်တောင့်တယ်လို့မသိနဲ့ဝေဒနာဆိုတာနာကိုသိခိုင်းတာဝေဒနာကိုသိတာဘာလဲဝေဒနာဒီနာနောက်စိတ်ကလေးပေါ်လာတဲ့ ရုပ်ကိုဝေဒနာပါလားလို့ဒီလိုသိလိုက်ဝေဒနာကနေပြီးတော့ဝေဒနာသိတဲ့စိတ်ကနေပြီးတော့ဝေဒနာသည်နာမလားလို့ဆိုပြီးနာမသိလိုက်တဲ့စိတ်နာကနေပြီးတော့တခါလက္ခဏာကိုပြောင်းလိုက်နာဤလက္ခဏာဘာလို့တတ်လဲဝေဒနာကိုသူကခံစားပြီးဖြစ်တဲ့သဘောလေးပဲရှိခံစားပြခံစားပြခံစားပြခံစားပြအဲ့ဒီခံစားပြီးပြတဲ့သဘောလေးသာသိလိုက်ပြီဆိုရင်အဲဘာပဲပေါ်ပေါ်တင်နာပေါ်ပေါ်တောင်းနာပေါ်ပေါ်ထုံနာပေါ်ပေါ်အောင်းနာပေါ်ပေါ်အောင်း ဝေဒနာပါလားဝေဒနာသည်နာပါလားနာဤသဘောကသူသဘောကပါလောက်တာတလဲခံစားပြီးပြက်တယ်သဘောဟောသုံးစိတ်တည်းရှိပေါ့တင်းနဲ့တောက်တယ်လို့မရှိနဲ့အဲအပေတကားပိတ်ချင်လို့ရှိရဲ့ဝေဒနာပါလားတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့ဝေဒနာသာသိလိုက်ဝေဒနာသည်နောက်စိတ်ကလေးကနေပြီးနာကိုပြောင်းလိုက်နာကနေပြီးတော့နောက်စိတ်ကဘာပြောင်းရမလဲခံစားပြီးပြက်တဲ့သဘောလေးကိုသိလိုက် အဲ့ဒီသုံးစိတ်ထဲပြောင်းလဲလို့ရှိရင်တော်ပြီအဘယ်လုပ်ပြီအဘယ်တကားပြေးပြီစိတ်သာချငါသိရင်ဟေးအဘယ်အဲသပိတ်မသွန်နဲ့လို့ဖာထားခဲ့နိုင်လှမ်းတော့မပြင်းနဲ့တကားတကားမှပြအဲအခုခဏသိခိုင်းတာဒီရုပ်နဲ့ဒီနာတော့ဒီလိုပဲဖြစ်လာလိမ့်မယ်သေဟာလေးဆက်ဆက်အခုကနိုင်အောင်တိုက်နိုင်အောင်လို့အခုကအလေးအကျင့်လုပ်ပြီးတော့ရုပ်ဤသဘောနာဤသဘောသိအောင်လို့အဆုံးလိုက်ခိုင်းတာဘုရားကသူ့သဘောလိုက်ရမယ်ရုပ်ဤသဘောဘယ်လိုဖြစ်လာလဲနာဤသဘောကဘယ်လိုဖြစ်လာလဲ သူသဘောသူဖြစ်လာတဲ့ယုတ်နာကိုသူသဘောအတိုင်းလိုက်သွားနာသဘောမလုပ်နဲ့ယုတ်ကပဲလို့ဖြစ်လာတယ်ဆိုတော့သိရမယ်အဲ့တော့ယုတ်ဝေဒနာပြင်းလာလို့ရှိရင်မခံစားခြင်းနဲ့စိတ်တွေဖြစ်လာပြီဆိုပြင်းပြင်းလေးရှင်သွားကြောက်မပေးနဲ့သမာဓိနဲ့ပညာနဲ့ချိန်အဲ့တော့မှနာဖြစ်ပြတဲ့သဘောတရားကိုသိလာလိမ့်ဘယ်လိုသိမလဲနာဟာဒုက္ခနဲ့ဒါကြောင့်မို့သမာဓိနဲ့ပညာနဲ့ချိန်ရမှာသမာဓိပညာ နှစ်ပါးမြတ်ချိန်ဝင်ဣန္ဒြေငါဤအလေးကိုတဲဝရိယဆိုတဲ့ဘောင်ကြိုက်တဲ့ဥပဆိုတာလည်းပြေဝဲမှုထင်ဘင်းဆိုတာလည်းပြေဝဲမှုထင်တဲ့သမာဓိနဲ့ပညာနဲ့ချိန်လိုက်တဲ့အချိန်ကနာဖြစ်ပြတဲ့သဘော ရုပ်ဖြစ်ပြတဲ့သဘောရုပ်တွေကလည်းတစ်ခုပြီးတစ်ခုတင်းတဲ့သဘောကလည်းတင်းတာကပေါ်တင်းတာကပြဲတောင်းတာကပေါ်တောင်းတာကပြဲထုံတာပေါ်ထုံတာကပြဲ အောက်လာတာပေါ်အောက်နာကပြဲကြိုက်တာပေါ်ကြိုက်တာကပြဲကြက်တာပေါ်ကြက်တာကပြဲချွေးတွေယိုကြလာတာပေါ်တော့ချွေးတွေယိုကြလာတာကပြဲပူတာပေါ်ပူတာကပြဲအေးတာပေါ်အေးတာကပြဲလှုပ်တာပေါ်လှုပ်တာကပြဲတွန်းတာပေါ်တွန်းတာကပြဲကန္နာပေါ်ကန္နာကပြဲရုပ်တွေကလည်းတခုပြီးတခုဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖောက်ပြန်တယ်နာကလည်းတခုပြီးတခုလိုက်ပြီးတော့တင်တာပေါ်တင်တယ်လို့သိလိုက်တယ် တောင်းတာပေါ်တောင်းတယ်လို့သိလိုက်တယ်ထုံတာပေါ်ထုံတယ်လို့သိလိုက်တယ်နာကလည်းခဏဖြစ်ခဏပြည့်နေတာပဲအဲ့ဒီတော့နာသမာဓိနဲ့ပညာနဲ့ချိန်လိုက်ပြီဆိုရင်နာဣသဘောတရားတွေ့လာလိမ့်မယ်နာဣသဘောတရားကနာဒီပြာသီလိုက်အောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာကိုသွားသီလိုက်ဝေဒနာကိုသီလိုက်တာကဒုက္ခဝေဒနာနာဒီပြာပြေပြီးသီလိုက်တာကဒုက္ခဝေဒနာ ဒုက္ခဝေဒနာတော့နာမခံစားခြင်းတော့ဘယ်ကိုပြည့်သလဲနာရီပြပြေကိုသိနိုင်နေမယ်အဲ့ဒီတော့ကိုထားတဲ့နေရာကိုမနေဘူးနာငါသူတော်ဘောကိုတွေ့နေမယ်နာရီပြနာပြည့်သိလိုက်နာငါဒုက္ခဝေဒနာအနာကြောက်တာဝေဒနာဒီဖောက်ပြန်လာတော့နာမခံစားခြင်းမခံစားခြင်းတော့သူ့ခြေတိုင်းထားလိုက်တယ်တမာရီခြေတိုင်းဘယ်ကြည့်လဲတဲ့နာရီပြပြေသိလိုက်နာရီပြပြေသိလိုက်တော့ နာရီရကိုကထားကြည့်ရလားတဲ့မရဘူးပြဝေဒနာသွားသိလိုက်လေဝေဒနာသိလိုက်နာငါဒုက္ခဝေဒနာတော့မခံစားကြတော့ဘယ်သွားသိလဲနာရီရဖြည့်သိလိုက်နာရီရသိလိုက်ဝေဒနာသိလိုက်နာရီရသိလိုက်ဝေဒနာသိလိုက်နာယုံတော့တစ်ထပ်ဖြစ်ပြီးတစ်တိုင်းဆုံးသွားခဏသိကြည့်လိုက်အဲ့ဒီလိုများကာယဝေဒနာစိတ်ဓာတ်ဓမ္မကာယသတိပဋ္ဌာန်ကနေပြီးဝေဒနာသတိပဋ္ဌာန်အခုနာပြောင်းပြီ အခုဝေဒနာခံစားလာရပြီတရားဓမ္မဗျာအဲဝေဒနာခံစားရတော့ဝေဒနာသတိပဋ္ဌာန်ရောက်နေပြီဝေဒနာသတိပဋ္ဌာန်ကနေပြီးတော့ဝေဒနာကိုနာမောတာနာစိတ်ကိုပြောင်းတော့ဝေဒနာကိုနာတယ်လို့မသိရဘူးကြိုက်တယ်လို့မသိရဘူးထုံတယ်လို့မသိရဘူးပူတယ်အေးတယ်လှုပ်တယ်ရွတယ်ရားတယ်လို့မသိနဲ့ဝေဒနာသည်နာမလားနာကိုသာသိတာနာကနေပြီးတော့ဝေဒနာသည်သူ့သဘောဘာလို့တတ်တယ်လဲနာဟာခံစားပြီးပြက်ပါလားလို့ခံစားတဲ့သဘောလေးသာသိလိုက် အဲဒီတော့ယုံနာနှစ်ပါးတထတိဖြစ်ပြီးတထတိချုပ်သွားပြီတဲ့ဓာတ်ကြီးလေးပါဓာတ်ဘာကုံစင်အောင်သိသွားပြီချုပ်သွားပြီဆိုလို့ရှိရင်စိတ်ဓာတ်သတိပ္ပံရောက်သွားလိမ့်မယ်ဒုက္ခကြီးကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးတော့ချမ်းသာဒုက္ခဆိုတဲ့ဥစ္စာလေးကိုဒုက္ခကနေပြီးဒုက္ခမြင်တာဟုတ်အဲဒီတော့စိတ်ကလေးဟာမလျှော့နဲ့တော့ဝေဒနာပြင်းထန်လာပြင်းပြင်းရှူသွားတယ်တစ်ထိုင်နဲ့လုံးရောက်သွား ထိုင်နေအခုကအသေးကျင့်နေတာရှက်ဖို့လည်းမလိုဘူးကြောက်ဖို့လည်းမလိုဘူးအဲတရားထိုင်တဲ့ဥစ္စာဘုရားရှင်ကိုယ်တော်မြတ်ကြီးကပြစ်တောင်လဲနေတယ်အဲအဲ့တော့ကြိုးစားရင်ရကြတထိုင်နဲ့လည်းလွတ်မယ်အဲ့တော့ကြိုးစားပါအဲကာယဝေဒနာစိတ်ဓာတ်အခုဝေဒနာသတိပဋ္ဌာန်ရောက်နေပြီကနဦးတော့ကနာတိပြတွန်းနာကန္တာသိနေတာကာယသတိပဋ္ဌာန် အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေရဏနာပွားပြီးသိနေဝေရဏသတိပဋ္ဌာန်အဲ့ဒီဝေရဏသတိပဋ္ဌာန်ကိုနာကိုသာသိလိုက်ကြအဲ့ဒီနာဤခံစားမှုသဘောလေးသုံးသွားလိမ့်မယ်သုံးသွားပြီဆိုရင်စိတ်ဓာသတိပဋ္ဌာန်အဲ့ဒီလိုတထိုင်နဲ့စိတ်ဓာသတိပဋ္ဌာန်တကြိမ်တခါရောက်မှုတဲ့ပုဂ္ဂိုလ်ငါတည်ရင်သမီးတို့သားတို့ရေသဘိမတော်နဲ့ငါခဏသေးကြည့်ပြီးငါစိတ်ကလေးထားတာပြီး အဲဓာတ်ကြီးလေးပါပေါ်လာလို့ရှိရင်တင်းတာလည်းငါမသိတော့ဘူးမရှိတဲ့တရားတင်းတယ်တောင့်တယ်ထုံတယ်ကျင်တယ်အောင့်တယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဝေဒနာနာလာရှိတယ်နာဤသဘောကဘာလို့တတ်တယ်ခံစားပြီးပြည့်နေတဲ့သဘောတရားဒီလက္ခဏာကိုငါသိပြီဟေ့သမီးတို့သာလို့ရင်ငါတော့သေတတ်ပြီငါသေလို့ရှိရင်ငါကတိမြဲပြီဘယ်ကတိလဲဓာတ်ကြီးလေးပါပေါက်ပြန်လာလို့ရှိရင်ရုပ်ဝေဒနာ ဝေဒနာကိုငါနာကိုသိရလိမ့်မယ်နာဤလက္ခဏာကခံစားပြီးပြည့်တဲ့သဘောသာရှိတယ်ငါလည်းမရှိနာတာလည်းမရှိကြိုက်တယ်လည်းမရှိထုံတယ်လည်းမရှိအောင်တယ်လည်းမရှိပူတယ်လည်းမရှိကြက်တယ်လည်းမရှိချွေးတွေယိုကျလာတယ်မရှိဖောက်ပြန်တဲ့သဘောခံစားတာတဲ့သဘောနာယုတ်တာရှိတယ်ဆိုဟောသိသွားတယ်အလွတ်ပါရမယ်ဒီမှာကြိုးစားကြဝေဒနာကိုသိဉ္ခံပြီးတော့ဝေဒနာဒီနာကိုသိ နာဣလက္ခဏာခံစားပြီးပြက်တဲ့သဘောလေးသာသိအဲ့ဒီပြက်တဲ့သဘောလေးကိုသိလိုက်ရင်တထိုင်နေတဲ့ဒုက္ခဝေဒနာကုံဆုံးသွားပြီဆိုရင်စိတ်ဓာတ်သတိပ္ပံရောက်သွားပြီဆိုရင်သမီးတို့သားတို့ရေငါသပိတ်ဆိုလွတ်ပြီလို့သာပြောသပိတ်ကိုမတော့နဲ့တော့ဘယ်သပိတ်ဆိုလည်းအပူပေါ့လက်ပြေလျှောက်တာသွားတော့ပါလေလက်ပြေလျှောက်တာသွားလို့သပိတ်ဆိုလည်းရအောင်ပါလားလူတဲ့ပုံကိုယ်တွေကတော့ရမယ်လက်ပြေလျှောက်တာရောက်နေမှသပိတ်ဆိုဖို့မလိုတော့ဘူးသေတတ်ပြီခရီးမရအောင်လို့ ကြိုးစားပါဝေဒနာကိုသိကြီးခံပြီးတော့တိုက်ပါသဲကြီးခါနိဗ္ဗာန်ရသဲကြီးခါနိဗ္ဗာန်ရဘယ်သဲကြီးခါမှနိဗ္ဗာန်ရမှာတော့အစ္စတသန္တန်ကမဟာဘုတ်တတိလေးပါဝိညုတ်ဝေဒနာတွေကိုသဲကြီးခါပြီးတော့ဓမ္မအစအလေအဆုံးအတိလေးဆုံးအောင်လိုက်ရ အဲ့ဒီအတိလေးဆုံးသွားပြီဆိုလို့ရှိရင်ဩပေးပြီးပြီခဏဒီလိုမှသေမကြည့်လို့ရှိရင်သေဂာတိဆက်ဆက်မခံနိုင်ပါဘူးဖြစ်လာမှာပေါ့ဒေါသတွေဖြစ်မှာပေါ့လောဘစိတ်တွေဖြစ်မှာပေါ့အဲ့ဒီစိတ်တွေဖြစ်ပြီဆိုရင်သွားပြီအပေလေးပါအဲအပေသွားတဲ့စိတ်ကနားလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်းလိုက်တာပူလိုက်တာအေးလိုက်တာနာကကင်စာယောဂငါအဆုံယောဂငါအသေးယောဂဆိုရင်အဲ့သွားပြီအပေလေးပါလေးပဲတောက်ပြီးမိုးကြောခိုင်းပြီလားမတော့အဲဒါတွေမရှိတဲ့စိတ်တွေ ရှိတာကဘာလဲဝေဒနာဒီနာနာငိုတာသိတာနာငိုတာသိမလွတ်နဲ့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာဒီနာနိုင်သဘောဘာလို့တလဲခံစားပြီးပြက်တယ်ဒီစိတ်သာသာအဲ့ဒါအလေးအကျင့်ဝစီဘောအဲ့ဒီစိတ်တွေကိုတခါစိတ်ကြီးပြောင်းပြီးတော့ဝစီဘောဝဲနေရထိုင်းနေရအာနာပါနသတိကိုယူပြီးတော့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာပါလားဝေဒနာပါလားဝေဒနာဒီနာမလားဝေဒနာဒီနာမလားနာမလားပြောင်းတာဟော နာကနေပြီးတော့နာသိတဲ့စိတ်နာသိတဲ့စိတ်ကဘယ်စိတ်ပြောင်းမလဲဝေဒနာဒီနာနာဤသဘောပါလို့တာတဲ့ခံစားပြီးပြက်တဲ့သဘောခံစားပြီးပြက်တဲ့သဘောကိုသိမလျှော့နဲ့နော်ဒကမကြီးဝေဒနာကိုသဲကြီးခါသဲကြီးခါမှနိဗ္ဗာန်ရမှာသဲကြီးခါနိဗ္ဗာန်ရတယ်ဘယ်သဲကြီးခါမှနိဗ္ဗာန်ရမှာတော့ ရုပ်ဤဖောက်ပြန်လာတဲ့ရုပ်ဝေဒနာတွေကိုသိကြီးခံပြီးတော့ဝိဇာညာပြောင်းရှုရအဲဝေဒနာတစ်ခုပေါ်လာရင်တင်းတယ်တောင်းတယ်လို့မရှုလိုက်နဲ့ပူတယ်အေးတယ်လို့မရှုလိုက်နဲ့ကြိုက်တယ်ထုံတယ်လို့မရှုလိုက်နဲ့ဘာပဲပေါ်ပေါ်ဝေဒနာဒီနာမလားဒါကိုသိလိုက်ပရမတ်ကိုအာယုပြုဝေဒနာဒီနာမလားနာဣတခဏပါလေခံစားပြီးပြက်အဲ့ဒီခံစားတဲ့သဘောတရားလေးလိုက်ပေါ် အတိလေးဆုံးသွားတယ်ဝေဒနာပြင်းလာရင်ပြင်းပြင်းလေးရှူသွားရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကလေးကတော်ခြင်းလာရင်နောက်စိတ်ကလေးကတော်ငါမမဟုတ်ပဲနာတယ်ကြိုက်တယ်ထုံတယ်ခြင်းနဲ့အောက်တယ်မရှိဝေဒနာသာရှိတယ်ဝေဒနာသည်နာသာရှိတယ်နာကိုသာပြောက်တာအကြောင်းကိုသာ

အယုတ်ချစ်ကြီးအကြီးခါသူ့သေးရင်စိမသေးတရားရတယ်ဒကမာကြီးတွေစူးစမ်းကြတော့အသက်ကြီးတွေကကြီးတော့6နာရီထိုးတော့မယ်ရှော့မပေးနဲ့နားလိုက်တာဆိုသေဂာတိဆက်ဆက်နားလိုက်တာဆိုရင်သွားတော့မယ်လိမ့်ကြတော့မယ်အပေလေးပါလေးဘက်ထောင်ပြက်သေးလိမ့်မယ်မညာနဲ့သေးသေးသေးဆိုပြီးတော့သရာသိထားအယုတ်ချစ်ကြီးအကြီးခါကတထိုင်နဲ့လွတ်အောင်လုပ်ပေးတာမလျှော့နဲ့ဒကမာကြီးတွေ6နာရီထိုးတော့မယ်ဒီမဲ့9နာရီခွဲနေပြီ မိနစ်30ပဲရှိတော့တယ်ကုသိုလ်ကအရှိန်ကုန်တော့မယ်ကုသိုလ်ကအရှိန်ကုန်ပြီဆိုရင်ဘယ်သွားမလဲဂရိမြဲရင်မြဲဂရိမမြဲလို့ရှင်ဘယ်သွားလို့ဘယ်လာရမှမသိဘူးဆိုလို့ရှင်အကုသိုလ်ပဲဆင်းသွားလိမ့်မယ်ရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကလေးကတော်ကျင်ရင်နောက်စိတ်ကလေးတော်တယ်အယိုးကြည်ကြည်ကြီးခါသေရင်လည်းသေရောဒီတထိုင်နဲ့တည်းငါဒီဒုက္ခကြီးငါကုံဆုံးအောင်တိုက်မယ်ဆိုတဲ့ဒီသရာတဲ့ဥစ္စာ မလျှော့နဲ့နော်တထိုင်နဲ့လွတ်မြောက်သွားအောင်တထိုင်နဲ့လွတ်သွားရင်သေတတ်တယ်ဝေဒနာနာကိုသာကြောက်တာစိတ်ကလေးကနာတယ်လို့ဒီလိုသိလိုက်ရင်ပိုးနာတာပဲကြိုက်တယ်လို့သိလိုက်ရင်ပိုးကြိုက်တာပဲအောင့်တယ်လို့သိရင်ပိုးအောင့်လာပဲကြက်တယ်လို့သိရင်ပိုးကြက်လာပဲလှုပ်တယ်လို့သိရင်ပိုးလှုပ်မယ်ဘာပဲပေါ်ပေါ်ဝေဒနာပါလားဝေဒနာသည်နာပါလား နိုင်သဘောခံစားပြီးပြက်ပါလားလို့အဲ့လိုတော့သိမလျှော်နဲ့နော်ရာသိတ်တယ်သိတ်အလုပ်တယ်သိတ်လုံးတယ်စိတ်လုံးတယ်မသေးလည်းမသေးနိုင်ဘူးစွဲနေလို့ဥပဒါကြီးမခံနိုင်ပါဘူးနားလိုက်တာတချို့ပြောနေပြောတယ်နာတာကြိုက်တာတရားလားတဲ့ အဲတရားတော်မဟုတ်ဘူးသေကနေဆက်ဆက်နာတယ်ကြိုက်တယ်လို့သိရင်သွားရောသိပဲထောင်းအဲအဲ့ဒါအခုကတရားတွေဒီတင်းတာတွေတောင်းတာတွေထုံတာတွေဘယ်လိုကလာပေးတာဓာတ်ကြီးလေးပါဤဓာတ်တွေပေါ်နေတာဘေဂာနီဆက်တဲ့သူသူတွေကသူဒီဓာတ်တွေကလာလိုက်ပါဗျာပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါရှိတယ် ပထဝီဓာတ်ဤသဘောကတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ကြိုက်တယ်အာဘောဓာတ်ဤသဘောကပွဲစီတယ်ကြက်တယ်ယိုစီတယ်ဒေသောဣတကပူတယ်အေးတယ်ဝါရောဣတကတွန်းတယ်ကားတယ်လှုပ်ရှားတယ်ငြိမ်ဝှက်ပြီးပြားပြီးထောက်ခံနေတယ်အဲဓာတ်သဘောတွေရုပ်သဘောကတစ်ခုပြီးတစ်ခုဖောက်ပြန်နေတယ်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖောက်ပြန်တယ်အဲ့ဒါကရုပ်သဘော ပရာသိတ်ကျင်ရှော့မပေးနဲ့တော့တက္ကမကြီးကြိုးစားတိုက်တထိုင်နဲ့လွတ်အောင် သေရင်လည်းသေရောအယုတ်ကြည်ကြည်အေးခန့်ခါဆိုပြီးတော့ဒီစိတ်ကိုထားရှော့မပေးနဲ့တော့ဓမ္မကြီးတထိုင်နဲ့လွတ်မြောက်သွားအောင်အဲဒီတရားတော်များနဲ့တွေ့ရင်တွေ့မတွေ့လို့ရှိရင်ကိုချိုးနဲ့ကြလိမ့်မယ်သာသနာကြီးကြီးပါလေသားနဲ့သာသနာကိုကြောမခိုင်းကြနဲ့သာသနာကြောခိုင်းတဲ့ပုဂ္ဂိုလ်ကတော့မိုးကြောခိုင်းတာနဲ့တူတယ်အဲဒီတော့သာသနာအတွင်းရောက်တဲ့အချိန်ခါဘုရားအလုပ်ကိုသာလုပ်ပြီးတော့ဘုရားအလုပ်လုံးမှာဘုရားသားတွေဘုရားသမီးတွေဖြစ်တယ်အဲဒီတော့ ဘုရားသာနာဘုရားလုပ်တာလုပ်မလုပ်ဘဲနဲ့မနေနဲ့သေဃာတိဆက်ဆက်ဒီရုပ်နဲ့ဒီနာလာလိမ့်မယ်ဒီရုပ်နဲ့ဒီနာဖောက်ပြန်လာပြီဆိုလို့ရှိရင်အတိတ်ကသိထားတဲ့အတိတ်ကဘာအတိတ်လဲတဲ့တင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာပူငါကိုကြီးကပူလိုက်တာငါကောင်းကကဲလိုက်တာငါကိုကဖောလိုက်တာငါရင်တွေကကြက်လိုက်တာငါရင်တွေကတုံလိုက်တာငါမူးလိုက်တာဒီအတိတ်ဒီအသိတွေက မရှိတဲ့အသိတွေမရှိတဲ့အသိတွေ ရှိတာကဘာရှိတယ်ရုပ်ဝေဒနာသည်ဝေဒနာသည်နာလာရှိတယ်ဝေဒနာသည်နာလာသိလိုက်တာနာဣသဘောပါဒုတ်တတလဲခံစားပြီးပြက်ဒါပဲသိဒါပဲရှိခံစားပြီးပြက်တော့နာတယ်ကြိုက်တယ်ဆိုတဲ့ဥပါဒံလော့သွားဘူးလားလွတ်သွားတာပေါ့နာတယ်ကြိုက်တယ်လို့မသိနဲ့နာတယ်ကြိုက်တယ်လို့သိရင်လူတိုင်းအသိပူတယ်အေးတယ်သိရင်လူတိုင်းအသိ အဲလူတိုင်းအသိတဲ့လွတ်ပေါ်လွတ်မြောက်သွားအောင်ဘယ်လိုသိမလဲဝေဒနာဒီနာမယ်နာကိုသိတာနာမမမသိလို့နာတယ်ကြိုက်တယ်လို့သွားသိရင်ကိုချိုးနေပြီသာမှတ်တော့လူတိုင်းသိပြီအဲအဲ့ဒီလိုများသိပြီဆိုရင်ငါတော့စိတ်သာချတော့ဟေးငါတော့အပယ်ဆင်းရတော့မယ်လို့အဲတတိကြပါဓာတ်ကြီးလေးပါဖောက်ပြန်လာလို့ရှိရင်ဝေဒနာပါလားဝေဒနာဒီနာပါလား နာဤလက္ခဏာဘာလို့တတ်တယ်လဲသူသဘောကဘာဖြစ်တတ်တယ်လဲခံစားပြီးပြက်တယ်အဲ့ဒီခံစားပြီးပြက်တဲ့သဘောတရားလေးကိုသာသိတာမလွတ်နဲ့တော့ဒီဒီဒီတစ်ခုတည်းသိတာနောက်ကြတော့အလေးအကျက်ဝစီပေါ်နိုင်သွားပြီဆိုလို့ရှိရင်ခံစားပြီးပြက်တဲ့သဘောတရားလေးကိုသိတာလေအဲ့တော့ကြိုးစားပြီးတော့ဒကာဒကမပြရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကတော်ကျင်လာရင်နောက်စိတ်ကလေးကတော်တယ်ငါမဟုတ်ပဲတင်းတယ်မရှိတောက်တယ်မရှိထုံတယ်မရှိအောင့်တယ်မရှိ ဝေဒနာနာလာရှိတယ်နိုင်ရောခါစားပြီးပြက်တယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်းတယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဝေဒနာနာနာဣလက္ခဏာခံစားပြီးပြက်တယ်လို့ဒီလိုသာသိကြအဲ့ဒါတစ်ထိုင်နဲ့လွတ်ရောပဲကြိုးစားပါစေစိတ်ကတော့ခြင်းနောက်စိတ်ကတော့မလော့မချော့နဲ့နော်တော်တော်ကြာလဲသိရမှာပဲအခုခဏသိကြည့်တာရှေ့စိတ်နဲ့နောက်စိတ် သရာအရေးကြီးတယ်အဲဒကမာကြီးကြီးစိုးစားဖို့ရေးချပြီးစင်အဲစင်ကြိုင်ကိုဘယ်ရောက်မလဲတော့ဒီဒီနာဆိုရင်တော့တာမွေကြံတော့ရောက်ကနေနေပြီအဲတာမွေနဲ့ကြံတော့ကိုရောက်တော့ရောက်တော့မှာပဲဘယ်ရောက်မလဲတော့မပြောတတ်ဘူးဘယ်စင်ကြိုင်ရောက်မလဲတော့မပြောတတ်ဘူးအဲစင်ကြိုင်တော့ဒီအတုပါကြီးကတော့ရောက်မှာပဲအဲဒီတော့ခန္ဓာ၅ပါးအကြောင်းတရားအကျိုးတရားအကြောင်းတရားအကျိုးတရားဖြစ်ဖို့ဟာအရေးကြီးတယ် အပေတကားပိတ်ပြီးတော့သူရိဘုံနတ်ပြည်၆ထပ်ကိုစိုးစားနိုင်အောင်အဲဝိဇာညာရအောင်ဟာကိုဝေဒနာတစ်ခုပေါ်လာရင်ဝေဒနာသည်နာလာလိတာအဲသေဃာတိဆက်ဆက်ဝေဒနာသည်နာနာဣလက္ခဏခံစားပြီးပြက်တဲ့သဘောလေးဒီတစ်ခုတည်းနဲ့သိတာအပေတဖို့ဟာအဲ့ဒါနဲ့ခံစားပြီးပြက်တဲ့သဘောတရားဝေဒနာသည်နာဣလက္ခဏာကိုသိထားပြီးဆိုရင်သူရိဘုံသွားလိမ့်မယ်အဲ့ဒီစိတ်နဲ့ချုပ်ရင်နတ်ပြည်သွားမယ် နားလိုက်တာကဲလိုက်တာလူးလိုက်သိပြီဆိုရင်ငါတော့ပိတ်တာတို့ခွေးတို့ဘဲတို့ကြက်တို့ဝဲဝက်တို့ရေတွေကငါတို့ဖြစ်တော့မယ်ဆိုအဲသိုးသားကြဒကာဒကမာများတွေစားထားလိုက်တဲ့အစာတွေကဒီမဲ့အဲရုံရုံချင်းသုံးဆောင်ထားလိုက်တော့ဝက်သားတွေစားကြက်သားတွေစားဘဲသားတွေစားတခါတော့ဘဲသားကျက်သားကိုသတ်မှတ်ပြီးစားနေတာအဲသေချာတော့ပါလေဘဲတွေကျက်တွေဝက်တွေကခန္ဓာလေးနဲ့စကြအောင်ဗျာအဲယုံနာကိုမြင်ရင်မြင်သေညာအသိယုံလေးနဲ့မရဘူးမလွတ်ဘူးအဲဒီတရားတော်များနဲ့တွေ့မှ ဒီတရားတော်များနဲ့မှမတွေ့လို့ရှိရဲ့ဘယ်ဒီစတော့ဘယ်ဘယ်ခန္ဓာဖြစ်ပြီးတော့ဘယ်ကပြန်တရားတလဲပြန်စားအောင်မယ်ဝက်သားဒီစတော့ဝက်ကပြန်စားအောင်မယ်ကြက်သားဒီစရင်ကြက်ကပြန်စားအောင်မယ်ငါးဒီစငါးပြန်စားအောင်မယ်အဲ့ဒီတော့အခုဟာတွေကပါပါကြီးမိတဲ့အချိန်ကငါလွတ်သွားအောင်ဟာကိုစူးစမ်းပြီးတော့ဝေဒနာကိုငါလွတ်သွားအောင်ရှုတာတဏှာမကူအောင်ဝေဒနာဒီနာနိုင်သဘောဘာလို့ကြလဲခံစားပြီးပြည့်တယ်ဒါမှဒီသုံးသိတဲ့ရှုတာ ဒီသုံးစိတ်တည်းရှုလိုက်ပြီဆိုရင်ငါလွတ်သွားလိမ့်မယ်နားတယ်လည်းမရှိဘူးကြိုက်တယ်လည်းမရှိဘူးထုံတယ်လည်းမရှိဘူးအောင့်တယ်လည်းမရှိဘူးပူတယ်မရှိဘူးအေးတယ်လည်းမရှိဘူးလှုပ်တယ်ရွာတယ်လည်းမရှိတော့ဘူးဥပါဒံတရားတွေမရှိတော့ဘူးဘာရှိလဲပြစ္ဆုတ်ပါပေါ်လာတဲ့ယုံနာကိုခါစားပြီးပြက်တာပဲရှိတော့ဟောလွတ်သွားပါကြီးဗျာဟောအပယ်လေးပါသွားသည်တတဲ့ကံလွတ်သွားပြီအဲစိတ်တွေကိုပြင်ပေးနေတာတော့သေဃာကြီးဆက်ဘယ်စိတ်နဲ့ချုပ်မလဲနာရာကြီးနဲ့ချုပ်မလား ဖောတာကြီးနဲ့ချုပ်မလားပူတာကြီးနဲ့ချုပ်မလားဒီစိတ်နဲ့ချုပ်လို့ရှိရင်အပယ်လေးပါးကိုလေးပဲထောက်ပြီးတော့မိုးကြောခိုင်းရမယ်အဲစားထားတဲ့ဥစ္စာတစ်ခါတည်းကိုဝစ်ကျွေးတွေပြန်ဆက်ကြအောင်မုံလုံးတလဲငါပြန်တလဲတဲ့ကိုကစားထားတဲ့ဥစ္စာပြန်ပြီးအစားခါအောင်အဲယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိဥပါဒံလော့အောင်ရှုနိုင်ရင်ရှုမရှုနိုင်လို့ရှိလို့ရှိရင်ဖြင့်အဲဒကာဒကာမပြလူ၁၀သိန်းသိလူတယောက်မှဖြစ်ဘူးပြန်ပြီးစားအောင်အစားခါအောင် စူးစမ်းပါသရာစိတ်တယ်မှာစိတ်စိတ်ကလေးကတော်ရင်တော့စိတ်ကတော်တယ်မချော့နဲ့မသေးလည်းမသေးနိုင်ဘူးအသက်တွေကြီးလာနေပြီပြန်တော့ရောက်မလားဒါဘူရောက်မလားမိုးကောင်းကတော့ဘယ်နာရောက်မှမသိပါဘူးမိုးကောင်းတင်ချိုင်ရှိတာတော့မသိဘူးကာဖက်ကာဖက်သုံးတာအဲသွားတော့သွားအောင်ပါပဲကိုယ်စင်တို့တော်ရတော့ပါမြင်းကြီးမြောက်တယ်ဒီကတော့ဘရိုးနဲ့မဟုတ်တယ် အဲစူးစားကြဓမ္မကြီးတွေဒီကလည်းနီးနေပြီငါတို့ဟိဂရိမြဲပြီဟာသမီးတို့သားတို့ရေငါသိရင်ဒီငါဝေဒနာကိုတဏှာတွတ်နေပြီဝေဒနာကငါဥပါဒံတွတ်နေပြီငါဘယ်စိတ်နဲ့သိမလဲဝေဒနာဒီနာနာဤလက္ခဏာခံစားပြည့်တဲ့သဘောတရားလေးနဲ့ငါသိတော့မယ်အဲငါဂရိမြဲပြီသိရင်ငါကဒါဂရိယူလိုက်ပြီငါဒါနလည်းအားမဟုတ်ဘူး သီလလည်းအာမကိုတော့ဘူးအတိတ်နဲ့အနာဂတ်ကိုငါအာမကိုတော့ဘူးဟေ့ပြစ္ဆုတ်ပါယုံနာကိုငါအာကိုတော့မယ်ဆိုတော့အဲ့ဒါခရီးမြဲတယ်လို့ခေါ်တယ်အနမောလို့ရှင်အဲဒါနာလေးအာကိုသီလလေးအာကိုလေးပဲထောက်ရက်သေးမယ်မရှိတာလေးအာကိုရှိတာကတော့ဗာလဲခန္ဓာမှာယုံနာယုံနာကိုတော့မသိဘူး ရဲ့တခါမှကြီးရင်တော့ဒီကနေ့သိရမလား၊နှစ်မှသိရမလားတော့မပြောတတ်ဘူး။သိတော့သိရမှာပဲ။အဲကတ်ကြီးကတော့လာပြီညာ။အဲဒီတော့ဒီကတ်ကိုနိုင်အောင်တိုက်ပြ။အဲရဲသေးကြငါတင်တင်နေငါကြောင်းစားတယ်၊ကြံနေငါဖျားခဲ့မယ်တဲ့။နောက်ပိတ်ဆုံးသာသနာပြဝိမု ക്തി ခေပြအခုကနောက်ပိတ်ဆုံးသာသနာဘယ်ငါးများကြံမဲ့တင်တဲ့ကတ်တော့ချပြီ။အဲ လွတ်အောင်ယုံနိုင်ရင်ယုံသမာဓိရှိတဲ့ပုဂ္ဂိုလ်တရားကဲမဲ့သစ္စာလေးပါးတရားတော်များကြည်ရတဲ့ပုဂ္ဂိုလ်ဖျားကဲမဲ့အဲဒီတော့ရက်သေးကြငါတင်တင်နဲ့ငါကြောင်စားတယ်ကြံနဲ့ငါဖျားကဲမဲ့တဲ့ရှေ့ကပြည့်ညတ်တွေကထွက်တယ်နောက်ကအပူပရမသစ္စာလိုက်ပြီပရမသစ္စာလိုက်ပြီဘယ်ငါများကြာမထင်ရတယ်အဲသီလသမာဓိပညာပြည့်စုံတဲ့ပုဂ္ဂိုလ်ကြီးတွေမှာငါးပါးသီလမြဲတဲ့မဟာသောတာပန်ကြီးကြီးကြံလိုက်မဗျာအဲ သမာဓိရှိတဲ့ပုဂ္ဂိုလ်တွေတရားကြဲလိမ့်မဗျာသစ္စာလေးပါးရတဲ့ပုဂ္ဂိုလ်ဘုရားကြဲလိမ့်မဗျာအခုတရားထိုင်တဲ့ပုဂ္ဂိုလ်တွေကတော့ဗာလေတဲ့ဘုရားကြဲမှာပါဗျာဘာလို့ဘုရားအလုပ်လုပ်နေတာကိုဘုရားအလုပ်လုပ်ရဘုရားကြဲမယ်ဘုရားအလုပ်မှမလုပ်လို့ချင်းဘလူကကြဲမလဲဘလူကြဲလိမ့်မဗျာဘလူတွေလာပြီဗျာအဲတော့ရက်သေးကြခြောင်ကြကြံတဲ့ငါကြောင်စားတဲ့အဲကြံတဲ့ငါဘယ်ငါတွေကြမလဲတဲ့အဲ ဓမ္မတာငါးတွေကြောင်ကစားတယ်မဗျာသာသနာဝင်တဲ့ပုဂ္ဂိုလ်သာသနာငါးမှာဘုရားသာသနာဝင်တဲ့ပုဂ္ဂိုလ်မှာအဲဘုရားကယ်လိမ့်မဗျာကြိုးစားပြီးတော့ဒီမဲ့ဒီကကြီးကိုလွတ်မြောက်အောင်ကြုံးကြပမာရိကဥဆောင်ကြသိရမှာပဲအသေးဆိုးတွေသိကြလိမ့်ဘာကြောင့်လဲတဲ့တော်တော်ကြာကြာအိတ်အိတ်ရတယ်လည်းသိလိမ့်မယ်ဘာဘာဖြစ်ဒီမှလည်းမသိအဲဘာလဲတဲ့ရက်သေးကြာခြောင်ကြသွားပြီအဲရက်သေးကြာငါးတင်မြန်တော့လေတင်ငါးကိုကြောင်ကစားအောင်မယ်အဲ ဗမာရိရှိရရှိမရှိလို့ရှိရပြက်အဲတော်တော်ကြာကြတော့အဲဘက်ခနဲ့ဘက်ခနဲ့ပြက်ကြလိမ့်မယ်ဗျာစူးစမ်းကြယောဂါတွေကများတယ်ထူးတယ်အဲဒီတော့ဗမာရိရှိလို့ရှိရင်အဲသိလိမ့်မယ်ဗမာရိပါမရှိလို့ရှိရင်ပြက်အဲရက်သင်မယ်ပြေးပြီးတော့တောက်ချောင်ကြီးရက်သင်တာပဲအဲဒီတော့စူးစမ်းပြီးတော့တိုက်ကြကြောက်မပိနဲ့ဓမ္မကြီးတွေသရာကြီးကြီးတယ်နော် သရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဖြစ်လာတဲ့အချိန်ကသိခြင်းနဲ့သိရောအယုတ်ကြည်ကြည်ကြီးခန့်ခါဒီဒုက္ခကြီးမှငါမကုံမဆုံးမချက်ငါမထတော့ဘူးဒီတထိုင်နဲ့ပြက်ခြင်းနဲ့ပြက်သိလည်းမသိနိုင်ပါဘူးစွဲနေလို့ဥပါဒဏ်ကြီးယုတ်ကသူ့သဘောနာကသူ့သဘောယုတ်ကသူ့သဘောနဲ့သူဖောက်ပြန်တယ်နာကသူ့သဘောနဲ့သူခံစားတယ်နာတာကဘယ်ကလာလဲကြိုက်တာကဘယ်ကလာတာလဲအဲငါမရှိတာကိုအရှိမထင်နဲ့ ရှိတာကဘာလဲဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်အဲ့ဒီနာယုတ်ကိုသာသိရဝေဒနာတစ်ခုပေါ်လာရင်နာဟုသိနာဤလက္ခဏာဘာလဲခံစားပြီးပြက်အဲ့ဒီခံစားပြီးပြက်တဲ့သဘောကိုသိလူတိုင်းလည်းမသိဘူးလားတဲ့ခံစားပြီးပြက်တို့လည်းခံစားပြီးပြက်တာပဲတင်းနာကြီးပေါ်လာတော့နာလိုက်တာလို့ပြီးအသွားရောလေးပဲတော့မကြည့်ပါမကြည့်မဲ့ကိုလူတိုင်းသိတာပေါ့ဖောက်ပြန်တဲ့သဘောခံစားတဲ့သဘောအလေးအကျင့်မလုပ်ဘူး နာရာကြီးပဲပေါ်လာတော့ကိုယ်ခန္ဓာကိုယ်ကနေပြီးတော့ကြိုက်လာတယ်ဆိုတော့ကြိုက်တာကြီးပဲသွားသိလိုက်တယ်လက်ဦးတော့ကတော့တင်ညာနဲ့သိတယ်ဖောက်ပြန်တဲ့သဘောခံစားတဲ့သဘောတင်ညာပညာမဟုတ်ဘူးပညာပြအောင်ဟုတ်ရှုခိုင်းတာသမာဓိရှိအောင်သမာဓိကြောင့်ပညာပြအောင်အလေးအကျင့်ဝစီဘောဝယ်ခိုင်းတာခဏသိကြည့်ခိုင်းတာဒီလိုမှသိမှမကြည့်ဘူးပဲနဲ့ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးမှမဆုံးဘူးတဲ့ပုံကူမှန်လားပြကတော့ဘယ်ကလာပြီးတော့ဒီမှာယုံနာသိပါလား လုံနာသိတယ်ဆိုတာအလကားပြောတာပညာပဲသိပညာဖြစ်အောင်လို့အခုကအရှုခိုင်းတာပေတတ်အောင်လို့ကိုယ်ခန္ဓာကိုယ်ကကိုယ်ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးဆုံးသွားပြီဆိုဘယ်လိုသိလဲကျင့်တဲ့ပုဂ္ဂိုလ်ကသိတာမကျင့်တဲ့ပုဂ္ဂိုလ်ကဘာသိလဲငါတော့ခဏသိပြီးပြီဟေ့ဒုက္ခကုန်ဆုံးသွားပြီဟေ့ကာယဝေဒနာစိတ်ဓာတ်ကာယသတိပဋ္ဌာန်ကနေပြီးတော့ဝေဒနာသတိပဋ္ဌာန်နာပြောင်းတယ်ဝေဒနာကြီးကုန်ဆုံးသွားတော့စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားပြီးစိတ်ဓာတ်သတိပဋ္ဌာန် တစ်ချိန်တစ်ခါရောက်မှုတဲ့ပုဂ္ဂိုလ်အပေတကာပိတ်သွားပြီလွတ်သွားပြီဘာကြောင့်လဲခဏသိပြီးပြီလေစူးစမ်းကြတထိုင်နဲ့ရတယ်နော်မလျှော့နဲ့အယုတ်ကြည်ကြည်ရေခမိုးလေးညင်လေးမေ့စီတော့သူဝေဒနာပြင်းပြင်းလေးရှင်သွားပမာရီနဲ့ပညာနဲ့ချိန်ဒါကြောင့်မို့ပမာရီနဲ့ပညာနဲ့ချိန်ရမှာ သမာဓိနဲ့ပညာနဲ့ချိန်လိုက်တဲ့အချိန်ကနာဖြစ်ပြတဲ့သဘောရုပ်ဖြစ်ပြတဲ့သဘောရုပ်တွေကလည်းတစ်ခုပြီးတစ်ခုတင်းတဲ့သဘောကလည်းတင်းတာကပေါ်တင်းတာကပြဲတောင်းတာကပေါ်တောင်းတာကပြဲထုံတာပေါ်ထုံပေါ်အောင်နာကပြဲကြိုက်တာပေါ်ကြိုက်တာကပြဲကြက်တာပေါ်ကြက်တာကပြဲချွေးတွေယိုကြလာတာပေါ်တော့ချွေးတွေယိုကြလာတာကပြဲပူတာပေါ်ပူတာကပြဲအေး ကိုအေးတာကပြက်လှုပ်တာပေါ်လှုပ်တာကပြက်တွန်းတာပေါ်တွန်းတာကပြက်ကာနာပေါ်ကာနာကပြက်ရုပ်တွေကလည်းတစ်ခုပြီးတစ်ခုဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖောက်ပြန်တယ်နာကလည်းတစ်ခုပြီးတစ်ခုလိုက်ပြီးတော့တင်နာပေါ်တင်တယ်လို့သိလိုက်တယ်တောင်းနာပေါ်တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်ထုံတယ်လို့သိလိုက်တယ်နာကလည်းခဏဖြစ်ခဏပြက်နေတာပဲအဲ့ဒီတော့နာ သမာဓိနဲ့ပညာနဲ့ချိန်လိုက်ပြီဆိုရင်နာဣသဘောတရားတွေ့လာလိမ့်မယ်နာဣသဘောတရားကနာရိယာသီလိုက်အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာ